လူခဲ့တဲ့ရဲ့အရင်းတွေကယောဂီများတစ်သက်လုံးကရဏမိတ်တစစ်တဲ့ကပ္ပန်းဆရာရွေးချယ်တော့အောင်အကြောင်းကုန်ကြီးရှင်မျိုးနဲ့ပြည့်စုံတဲ့ကရဏမိတ်တအကျိုးကုန်ကြီးခုနှစ်မျိုးနဲ့ပြည့်စုံတဲ့ကရဏမိတ်တ သူတို့ကိုယ်ကြီးလေးတွေကိုတော့ဘုရားများတတ်တယ်ဗျာရှင်းလင်းတင်ပြခဲ့ပါပြီကမ္မထာဆရာအရွေးမမှားဘူးသတိထားဖို့အသိအရေးကြီးပါလားဒီအရေးကြီးလေးတွေနဲ့ရွေးချယ်ရပါတယ်ကမ္မထာဆရာဆိုပြီးရောဆိုပြီးတော့ဒီလိုလုပ်လို့မရဘူး ဆရာမှားလို့ရှိရင်တတန်တရားလုံးဒုက္ခတွေရောက်ရပါတယ်ဒါသတိပြုပါပဲအဲတော့ခုဘုရားရဲ့အလိုကျဆရာရှင်စစ်တို့ရဲ့ဩဝါဒတဲ့အတိုင်းပေါ်လေဘုန်းကြီးများစာလို့တဲ့လက်ထိပေါင်းဆက်ပြီးတော့ကိလနာမိတ်္တခုကြီးတွေကို ဘုန်းကြီးများထေပြခဲ့ပါပြီဒီကမှဆင်းဆက်ပြီးတော့အရှိကအထုတ်တဲ့နည်းလေးပေါ့လေဟိုတော့လည်းပြောခဲ့ပါပြီထပ်ပြီးတော့ပြောရအောင်ပါဒါလေးကြီးဆက်ပြောအောင်မယ်နော်အဲဒီလိုကျင့်သုံးရမှာ နီးစနစ်ကျနာဖို့ကျောကျနာနီးစနစ်ရဖို့ဒါသိအရေးကြီးပါတော့နီးဆိုတာကတော့ဥပရိသတွေပါလေဘယ်လိုဘယ်လိုလုပ်ရမလဲဆိုတာပါလေညွှန်ကြားချက်ပါလိုက်နာပွဲတွေပါပဲဒါတွေပေါ့လိုက်နာပွဲကြီးပြီးတော့ စင်နေကြကျင့်သုံးဖို့ကျင့်သုံးပြီဆိုလို့ရှိရင်စီးနဲ့ကားနဲ့ကျင့်သုံးရပါတယ်ဒီမှာစီးမဲ့ကားမဲ့လုပ်လို့မရပါဘူးပထမဆုံးကျင့်သုံးတဲ့နည်းတရားရှိမှတ်တဲ့နည်းတွေလေ့လာဖို့လေ့လာလို့သိထားပြီဆိုလို့ရှိရင်จิตသုံးဖို့လေအထုတ်ဖို့ လက်ရှိအထုတ်တဲ့အခါမှာစီကံချချပေါ်လေးအထုတ်ဖို့ဒါတွေလိုပါတယ်လိုခဲ့တဲ့ရဲ့အနေကလည်းအဲ့ဒါတွေပြောခဲ့ပြီးပါပြီဝိနည်းဓမ္မဝိနည်းဆိုတာပါမြတ်စွာဘုရားကဓမ္မနဲ့ဝိနည်းဒီနှစ်ပိုင်းမိတ်ချခဲ့ပါတယ်ဓမ္မဆိုတာအကျိုးစီးပွားတွေဖြစ်ထွန်းဖို့ရာ တိကျတဲ့ညွှန်ကြားချက်ပေါ်လေဤစနစ်ပါပဲဒီညွှန်ကြားချက်ကိုကိုကယုံကြည်လို့ကျင့်သုံးလို့ပြီဆိုလို့ရှိရင်ရှိကံတရားဝင်လေရှိရပါတယ်ရှိကံကြီးလိုက်လာပါတယ်အဲဒါဝိနည်းလို့ခေါ်ပါတယ်နီလာလည်းမင်္ဂလနီလာ ကလျာဏမိတ်ဓာရီထာမရှာဖွေရမယ်ကြည့်ပြီဆိုလို့ရှိရင်လည်းစီးနဲ့ကန်းနဲ့လည်းခြေတုံရှုမှရမယ်ဒါလည်းရည်ကြည့်ပါရအဲ့ဒါဆိုလို့ဒီကရှိပါတယ်ရှုနည်းမှန်ရမတိတာသုံးပုံရှုနည်းမှန်ရမတိတာလေးလာကြောက်လေတဲ့ဥထင်ရလေးပြောခဲ့ပါတယ် မိမိရဲ့ခုလုံးစိတ်ထားသုံးပါလုံးဒီနိလန်းကြောင်းမှအတိုင်းသွားရေးမှာရှိကနဲ့သွားလို့ပြီဆိုလို့ရှိရင်ဒါဒီနားလည်ထားပါတယ်ကိုယ်နဲ့နှုတ်နဲ့ဆက်တဲ့အညီကြီးတွေကေဝေတန်ဆန်ရှင်တန်ရှင်းလို့တဲ့ဆန္ဒလည်းဖြစ်ပြပါလား အဲဒါကတော့သီလနဲ့ဆိုင်တယ်ဒါဒီဒါဒီမလုပ်ရဘူးဆိုရင်တတ်မှတ်ထားတဲ့စီကံတိုင်းရှောင်လိုက်ပေါ့ဒါဒီဒါဒီမပြောရဘူးဆိုရင်မပြောဘဲနဲ့ရှောင်လိုက်ပေါ့သူကတော့ရှောက်တိမ်ပြီးတော့ပယ်ရပါလေသူကတော့ဟွန်းစေတနာဖြစ်တဲ့ကိလေသာတွေကိုတော့ဖြစ်တိုင်းမှာစုတည်ပြုစောင့်မှုစင်စားဆိုတဲ့အတိုင်းပါလေ ကုန်လုံးဖြစ်တိုင်းဖြစ်တိုင်းတို့အားဆိုင်ပြီးတော့စောစောရဲရှုပြီးတော့စိတ်ဆူစီးရပါတယ်ဝိရတတိသမာဓိတွေအဲဒါကြီးစထောရပါတယ်ဖို့တစ္ဆာကိုလည်းတိုးအောင်ကြီးအောင်ထွားအောင်ရအောင်ပြုလုပ်ရပါတယ်ပြုလို့လေ့ကျင့်တာရနေပြီဆိုလို့ရှိရင်စိတ်ထဲမှာတော့မှတတ်ချင်ဖြတ်ချင်ကိုယ်ချင်စသည်ပါလိမ့် မြင်ရတဲ့စိတ်တွေကိုဖြစ်တော့ဝိရတတိသမာဓိသမာဓိသိက္ခာနဲ့ကာကွယ်ထားတာပါလေကာကွယ်သလောက်အဲ့ဒါလည်းပဲဖြစ်ခွင့်မရဘဲနဲ့ငြိမ်းနေတာပါတကယ်ဖြစ်လာလို့ရှိရင်လည်းဖြစ်မှတည်တယ်ဖြစ်ဖြစ်ချင်းလည်းတည်တော့တာပဲသိကောင်းလားအဲ့ဒီခါကျတော့ရှုမှပြီးတော့ပယ်လိုက်ပေါ့ ကာကွယ်ရေးကုစားရေးဆိုတာကိုလေဒီနည်းနဲ့ပြောတာနောက်မျိုးအနေနဲ့ကိန်းနေတဲ့မျိုးပြနိုင်တဲ့ဣရိသာတွေကိုတော့ဝဒနာပညာနဲ့နှိမ်နင်းရပါလေဝဒနာပညာတွေအစစ်စစ်ဖြစ်ပွားစေခြင်းအဖြစ်နှိမ်နင်းရပါလေအားလျောက်ပြုလုပ်ရပါလေ ဝိသနာတွေပြည့်စုံလာပြီဆိုလို့ရှိရင်ဆိုင်ရာအရိယာပဲဝင်ဖြစ်လာလို့ရှိရင်ဝိသနာနေနေလို့အားနေနေတဲ့ကိလေသာတွေကိုအပြတ်တခါလေးရှင်းချလိုက်တော့အညစ်ပါတခါလေးပြတ်သွားလိုက်တော့အဲတော့ဒီလသမารီပညာခေါ်တဲ့အကျင့်သိက္ခာ၃ရပ်အဲဒါကြီးကျင့်ပါမှာ အဲဒီနီးကျင်လေးတွေလည်းသိထားဖို့နီလန်းနေပေါ့နီလန်းနေသိပြီဆိုလို့ရှိရင်စီးနဲ့ကားနဲ့လည်းကျင့်သုံးရပါတယ်ဒီမှာတော့လေအဲတော့ဒီနေ့ရှင်ကြီးပါရမသိတာကိုတော့ဈာနာလေးလာပြီးတော့ဖြောက်ရပါတဲ့ရှင်ကြီးပါရမသိတာလေးလာပြဖြောက်လေတဲ့ ဒါကဥပရိသတရားပေါ်လေးနိမတိဖို့ရာအတွက်ရသော်ရဲ့အလိုတော်ကြတဲ့နာကြောက်အောင်ဆရာစင်စစ်ပြတ်ခဲ့တဲ့ဤတွေကိုပေါ့လေကြည်ဤတွေကိုပေါ့လေအာထုတ်တဲ့ဤတွေကိုအရှိမတဲ့ဤတွေပေါ့အဲ့ဒါကြီးမသိလို့ရှိရင် လေ့လာဖြောက်ပြပါလေ့လာဆိုတာကိုယ်လိုတရားကြီးကြားနာလေ့လာတာလည်းရှိပါရဲ့အချင်းချင်းဆွေးနွေးလေ့လာတာလည်းရှိပါရဲ့စာအုပ်ကြည့်ပြီးတော့လေ့လာတာကြီးလည်းရှိပါတယ်အကုန်လုံးဒါပါပဲအဲကြားနာပြီးတော့လေ့လာပြီးတော့ဆွေးနွေးလေ့လာကြည့်ရှုလေ့လာတဲ့ လေ့လာလို့ရှိရင်ကျင်းပြီးမှလေသိတော့တာပါပဲဒီမှာဒါကတော့လွယ်လွယ်ပါပဲသူကတော့ကျင်းပြီးမှသိပြီဆိုလို့ရှိရင်တကယ်ကျင့်သုံးလို့တဲ့ပုဂ္ဂိုလ်ဟာစိတ်ငြိမ်ရသွားပြီးတော့အခုလိုရိတ်တာတွေသွားပြီးတော့လက်တွေ့ကြည့်ရတော့တာပါပဲကြည့်တယ်ဆိုတော့ပထမဆုံးစိတ်ကြီးစိတ်ကျေဖို့ပထမဆုံး သီလပြည့်စုံမှုသီလအခြေကျပြီးတော့စိတ်ကြီးစင်ကြအောင်ဖြစ်တိုင်းဖတ်ရှုဆိုတော့ဖြစ်တိုင်းမှတ်ရတာပါပဲဖြစ်တိုင်းမှတ်တယ်ဆိုတော့ကတော့တကယ်အရှိတော်ယုံနာနေသူတို့ကြောင်းကျိုးဆက်ပြီးတော့ဖြစ်နေပုံလေသူတို့ရဲ့မမျက်စိရဲ့သဘောပဲခေါ်တယ်ချင်းရဆုံးပေါ့လေ တမယလက္ခဏာသိပုံတွေပေါ့ဒီမှာစစ်စစ်တက်သွားပုံတွေပေါ့လေ အဲ့ဒါတွေကအကုန်လုံးသိဖို့ရည်ပါပဲအရိယာမညာဘုံညာဖြစ်တဲ့အထိအရိယာမညာဘုံညာနဲ့နိဗ္ဗာန်မျက်မှောက်ပြုတဲ့အထိဒါတွေကအကုန်လုံးသိဖို့ရည်ကြီးပဲအရိယာမညာဘုံညာတော့ထားခဲ့ဖို့အရာတော့သူ့လုပ်ဖို့အထောက်ဖို့မလိုပါဘူးဝိပဿနာဉာဏ်ပြည့်စုံလို့ရှိရင်အလိုလိုနောက်ပိုင်းပြည့်စုံလာပါဘူး အဲ့ဒါတရားတွေဘယ်လိုရှုမှတ်ရတယ်ဆိုတာနီးပြီးပြီဆိုလို့ရှိရင်အထုရတော့တာပါပဲအားလုံးလို့ရှိရင်ကိုယ်တွေကကြည့်ပေါ်ရတွေဟာတဖြည်းဖြည်းကြည့်လာတာပဲခလန်းလန်းအရာဝတ္ထုကိုဝေးဝေးရကြည့်မမြင်ရပြီပဲလို့လူတိုးတိုးတိုးတိုးကြည့်လို့ရှိရင်တော့အကွာဝေးဟာတဖြည်းဖြည်းနီးလာတယ် မြင့်မြင်လာတဲ့ဤကလေးလေးပုံပြီးတော့ပြည်ပြီးသားသားအမြင်လေးလေးပဲအဲအနိကမြရပြီဆိုလို့ရှိရင်တော့တခုချင်းတခုချင်း꿰ပြီးတော့ရှင်းလင်းပြသဆိုပြီးတော့တာပဲအဲရှိမှတ်တယ်ဆိုတာတကယ်အရှိသဘောတွေကိုသိရအောင်လို့ဖြစ်တုံးဖြစ်ဆဲလေးပါပါလိမ့်လိုက်ပြီးတော့အားဆက်ပြီးတော့ချိန်သားခဲ့ ဆွေးမြေ့စွာရှိတည်ပြီးစိတ်ဆူဆီးပြရတာအဲဆူဆီးပြီးလို့ရှိရင်နောက်တော့သဘာဝနဲ့သွားသွားပြီးတော့တိုးမိတိုက်မိတဲ့အခါမှာတိုးမိတိုက်မိတော့အတီလေးရလည်းဒီမှာလည်းတိုးလာတော့အတီလေးဖြစ်လာတာပဲအဲဒါကိုယ်လေးကကြည့်ပေါ်ရလေးကိုဟုတ်လားနီလန်ကြည့်တဲ့အတိုင်းပေါ့လေအဲ့ဒီနီလန်ကိုအသုံးချတော့ သိလာတာတိပွေရာရာမသိတာရှုပါပဲဖြောက်လေတိပွေရာတွေမသိလို့ရှိရင်ရှုပါပြီးတော့ဖြောက်ပြပါတဲ့အဲ့ဒါကဆိုဒုက္ခဆိုဒုက္ခပါလေပထမဆိုယောကတော့ကြည်နီးမှလေ့လာတာပေါ့လေစာပေနဲ့စပ်ပါတယ်ဒီကတိတ္တမြတ်ညာလို့ခေါ်တယ် ကြာပြီညာမို့လေတိထားတဲ့အတိုင်းကျင့်သုံးလို့စိတ်တည်တိုးပွားလာတဲ့အခါကြီးထွားလာတဲ့အခါများလာတဲ့အခါဘာဝနာစိတ်တည်အားကောင်းလာပြီဆိုလို့ရှိရင်သိလာအဲဒါတော့ဘာဝနာဉာဏ်ဉာဏ်ခေါ်တဲ့တော့အဲဒါကိုယ်ရင်းဉာဏ်ပေါ့လေအဲဒါတွေပြောင်းလို့ရတာပါကိုကျမ်းမာရေးကိုမြတ်လို့တန်ဖိုးထားတဲ့ပုဂ္ဂိုလ်တွေဟာ ပေပုံပဲလေးကိုကျမ်းမအောင်နေထိုင်ကြည်လုံးရတယ်ဆိုတာပေါ့လေစာရုလက်တွေ့ရှိထားတဲ့ပုံကိုယ်တွေတန်ရှင်းကြရတယ်ဤယူရတယ်လက်တွေ့လည်းပဲအချိန်မှမှ ကျမ်းမာရေးလေ့ကျင့်ပေးရတယ်ဒါမှကိုလိုတဲ့ကျမ်းမာရေးရတယ်အထူးသဖြင့်ယောဂတစုတရားဖြစ်လို့ ယောဂကုသလိုတဲ့ပုဂ္ဂိုလ်ဟာကြွကျင်တဲ့ဆရာဝန်တွေတန်ချိကပ်ပြီးတော့ကိုဖြစ်ပုံခံစားပုံထုတ်ပြပြီးတော့ဆရာဝန်ကယောဂရဲ့အရင်းမြစ်တွေကိုသိလို့တိတော်တဲ့စိတ်ပေးလိုက်ပြီးဆောင်ရှားတဲ့နေရာတွေဆောင်ရှားဖို့ဆောင်ပွားလိုက်တဲ့နေရာတွေဆောင်ပွားဖို့ညွှန်ကြားချက်တွေကိုလည်းကြာကြာနားထောင်ရတယ် ဒီလေးခြားခြားပေါ်လေးတော်ဒီနားထောင်နားထောင်မိမှတ်မိမှတကယ်ရှိမိဝဲတဲ့အခါမှာရှိအတိုင်းတာချိန်မှန်မှန်ပေါ့လေမိဝဲမိဝဲတတ်လာတယ်ရှိပါလေအောင်လည်းပဲမိဝဲတတ်လာတယ်ရှိစားတဲ့အခါမှာလည်းကုသခံတဲ့အခါမှာလည်းရှောင်ရှားတဲ့နေရာတွေကိုရှောင်ရှားရတယ် ဆောင်ပွားလိုက်ရသေးတဲ့အရာတွေကိုလည်းတိတိကျကျလိုက်နာဒါမှရှာဝင်ရဲ့ကုသမှုခံတဲ့အခါမှာထိရောက်ဖြစ်နိုင်တယ်ဆံပါရီရလာနိုင်တယ်အဲ့လိုသဘောတော်လေးကြည့်တဲ့ပုဂ္ဂိုလ်ဟာဘဝအစစ်စစ်ကအမြင့်မပြတ်နိုင်လို့အမှန်ဆိုးရုပ်တဲ့ညီညာမှုလောဘဒေါသမောဟကိလေသာတွေကျွလွန်စော်ကားမှုတွေရှိရအောင် ကိုယ်နဲ့နှုတ်ထိန်ကိုစိတ်ထဲမှာလည်းပဲစိတ်နဲ့တော့မှချွတ်လို့ရှိအောင်တောင်းကြမှုတွေရှိအောင်ဆိုပြီးတော့သမာဓိတိခါကြီးရှင်းရမျိုးပါပြတ်သွားအောင်ဆိုပြီးတော့ဝဒနာပညာမပညာတွေပေါ့လေဒါတွေကိုဘုံလုံးဘုံပဏိအထောက်ရတယ်ဆိုတာပေါ့လေအခြေခံကအစအသေးစိတ်ရှိမှပုံနေပေါ့လေ အဲ့ဒါကြီးကြည့်ပြီးဆိုရင်လက်တွေ့ကျင့်သုံးဖို့ပဲလိုတော့တာပဲကျမကြီးလိုက်စားတဲ့ပုဂ္ဂိုလ်ကျမကြီးနီးလာနေရပြီဆိုလို့ရှိရင်ချိန်မှမှလို့ဒါပဲဒီမှာမှမကြောက်နဲ့ယောဂကြီးလို့ရှိစားတဲ့ပုဂ္ဂိုလ်လည်းပဲဆရာဝန်ညွှန်ကြားတဲ့အတိုင်းချိန်မှမှပြီးဝဲရှိဘလက်အောင်ပေါ့လीစား ရှောင်ရှားသေးတဲ့ဒီမှန်မှန်ဆောင်ဆောင်ပွားလိုက်တာဒီလိုမှန်မှန်လိုက်တာအဲဒီလိုကုသခံလေလို့ရှိရင်ယောဂမျိုးမျိုးပြောက်တာပါပဲအဲဒီလိုသဘောထားပြီးတော့ဆရာကဘုဖဲတဲ့စေဝါကိုချိန်မှမှစသလိုဒီပုံတည်းကြီးလောက်ရတယ်ဆိုတာကြည့်ပြီးဆိုလို့ရှိရင်တော့ကိလေသာယောဂကြီးမောမောရအောင်ဆိုပြီးတော့ကာကွယ်ရတော့တာပဲရှိမှရတော့တာပဲ စာယောဂီအလုပ်ပဲအရုစာယောဂီမှာတော့ကိုယ်ရဲ့ကဖြစ်ဖြစ်တဲ့ယုံနာတရားတွေဟာရှင်အမှန်တရားတွေပဲလို့သိထားရှင်အမှန်တရားတွေရဲ့အကြောင်းကတော့မသိမှုဒီမှာမှုဆာလောင်တတ်မဲ့မှုဆွဲလန်းမှု ဒါရီယာဆင်းရဲကြီးအကြောင်းတွေပဲလို့ဒီလိုမျိုးအချမ်းသာသိထားပါတယ်အချမ်းသာအဲ့လောက်သာဝရသိထားပြီးလို့ရှိရင်အဲ့ဒီနာနဲ့ရုပ်တရားတွေဟာသူဖြစ်တုံးဖြစ်ဆဲလေးမှာပေါ့လေတက်ပြီးတော့ရှုမှတ်ရတယ်ဆိုတာပေါ့နာနဲ့ရုပ်တရားတွေကဟိုဘွားတော့လည်းဖြစ်ခဲ့ပြီးရှိခဲ့ပြီ ခုဘဝမှာလည်းပဲငယ်ငယ်ဆပြီးတော့အခုဒီကျော်ခဲ့ပြီလွန်ခဲ့ပြီဖြစ်ခဲ့ပြီ။လုံလည်းပဲဒါကြီးဆက်ဖြစ်နေဦးမှာပဲနောက်ဘဝဒီလည်းပဲဆက်ဖြစ်နေဦးမှာပဲ။ဖြစ်ခဲ့တာတွေကတော့မသေးကြတော့လေလမ်းပြီလေဗျစဉ်းစားကြည့်လို့ရှိရင်ဉာဏ်မြင်တော့မရတော့အထင်ပဲရှိတော့တယ်။ သင်ကတော့တကယ်အရှိသဘောကိုကြည့်တော့မဟုတ်ဘူးသင်ဟပြီးတော့ယူတော့လာကဖြစ်မဲ့ဟာတွေကိုကြိုပြီးတော့စဉ်းစားကြလို့ရှိတယ်ဒါလည်းအထင်ပဲရှိတာပါအမြင်ကတော့အခုလောလောဆယ်ပြစ္ဆုတ်ပါဒါအမြင်ပဲအဲ့ဒါတော့ဖြေကြတယ်အဲ့ဒါတွေကတော့ယောဂီရဲ့ရှုပွေရာတွေပဲရှုပြီးတော့သိစရာတွေပဲကြည့်ပြီးတော့မြင်စရာတွေပဲ စစ်စစ်ဆော့ဆော့ကြည့်ပြီးတော့တည်တည်ချာချာကြည့်စရာတွေပဲအဲ့ဒါကြီးအရေးကြီးတယ်ပြစ္ဆုတ်ပါလောလောဆယ်ပေါ့လေမဖြစ်ခရုံနဲ့ပြစ္ဆုတ်ပါအမှန်ကြည့်အောင်ရှုမှတ်ပါတဲ့ဟွန်းဖြစ်ခဖြစ်ခလေးပြစ္ဆုတ်ပါချာချာအဲ့ဒါရှုပါလေဒါပါပဲအခြေချုပ်ကတော့ဖြစ်ခရုံနဲ့ဆိုတဲ့ဆိုစုမှာ ထိခိုက်ဆိုတဲ့စကားကဒီခွဲမယ်ဆိုလို့ရှိရင်အကြီးကျယ်ခွဲမယ်ဆိုလို့ရှိရင်၆ခုထွက်လာပါတယ်ဖြည့်ဖြုတ်ပြီးတော့မြင်ထက်ရင်မြင်ခိုက်ကြားထက်လို့ရှိရင်ကြားခိုက်နာထက်လို့ရှိရင်နာခိုက်စားထက်လို့ရှိရင်စားခိုက်ပါထိထက်လို့ရှိရင်လည်းထိခိုက် တိထဲလို့ရှိရင်တိကြိုက်ပေါ်ကြံကြိုက်ပေါ်ဒီ၆ဌာနရှိပါတယ်တော့အဲ့ဒါကြီးအကုန်လုံးဖြစ်ကြိုက်ဖြစ်တုံးလို့ဆိုပါတယ်သူကတော့သူ့ကိုပြစ္ဆုတ်ပံပြစ္ဆုတ်ပါဏလို့ခေါ်ပါတယ်တော့လောလောဆယ်ဖြစ်နေတာပေါ့လေအဲ့ဒါကြီးကဘာလို့လို့ဆိုတော့ယုတ်တိနံဒီပါပဲယုတ်ကတစ်မျိုးမတိတတ်တဲ့ယုတ်ကတစ်မျိုး တိကျတဲ့လမ်းကတစ်မျိုးဒီနှမျိုးပါပဲဒီမှာအဲ့ဒါကိုဆိုပါတယ်ဒီလောက်ကြီးကြီးလေးချက်ထားရုံနဲ့နားမလည်သေးပါဘူးနည်းနည်းတိုးချက်လိုက်မယ်ဆိုလို့ရှိရင်ဒီကခဏမှာနာယုတ်ကြီးယုံနာကြီးထိရှားပုံကတော့မျက်စိလည်းထိရှားတယ်မျက်စိအကြည့်တတ်ပါဘူး ကောင်းနေတဲ့မျက်စိပေါ့အကြည့်တော့မဖြစ်သေးတဲ့မျက်စိဒါရှိရအဲ့ဒါရုပ်ခေါ်တာပဲအဲ့ဒီကြည်တော်ပေါ်မှာလာပြီးတော့တိုက်ခတ်ပေါ်တဲ့ဆင်းရောင်မျိုးစုံပေါ့လေသူဒီကြောင်ချဝါစသည်ပေါ့လေဒါမျိုးရောမျိုးစုံလာပြီးတော့တိုက်ခတ်ပေါ်တယ်အဲ့ဒါလည်းပဲရုပ်ခေါ်တယ်မျက်စိကြည်တာရုပ်မှာ အရှင်းရောက်ပြီဒါဒီတိတ်ခပေါ်ပြီဆိုလို့ရှိရင်ပေါ်တဲ့အယောင်တွေကိုသိသွားတာပေါ့အဲဒါဝိညာဉ်ခေါ်ပါတယ်မြင်တိစိတ်လို့လည်းခေါ်ပါတယ်ဆိုတော့မြင်တိစိတ်ဒီအရှင်းရောက်လေးတော့ပဲဒီကိုသိတာအနီရောက်ပေါ်ရင်အနီသိတာအဝါရောက်ပေါ်ရင်အဝါသိတာအဖြူရောက်ပေါ်ရင်ဖြူသိတာ အမဲရောက်ပေါ်ရင်အမဲကြည့်တော့တာပေါ့အဲဒီလောက်ပဲသူတို့တတ်နိုင်ပါလားအာယုကောင်းဆိုဘာမှသူကမွေးပါနဲ့ဒါပဲပြီးတော့နောက်ထပ်နန္တမျိုးတိုးလာသေးတယ်မျက်စိကြည့်တော့မှအရှင်းအယောင်နဲ့ရောင်မျိုးစုံနဲ့စိတ်နဲ့ဆုံတွေ့တဲ့သဘောပေါ့လေ အဲ့ဒါဖတ်တာခေါ်ပါလေမြင်တွေ့လို့ခေါ်ပါလေအဲ့ဒါလည်းနန္ဒမျိုးပေါ်လာပါလေဘယ်မှာစိတ်နဲ့အာရုံနဲ့ဆုံတွေ့တယ်လဲမျက်စိကြည့်တော့မှဆုံတွေ့တာဒီကူကောင်းလေးတွေတွေ့ရပြီဆိုလို့ရှိရင်မြင်လို့ကောင်းတယ်ကြည့်လို့ကောင်းတယ်ဆိုခံစားမှုတွေမြင်မှုမလောက်ပါရုပ်ဆိုးတာတွေရပြီဆိုလို့ရှိရင်လည်းမြင်လို့မကောင်းဘူးကြည့်လို့မကောင်းဘူး အလယ်လအာယုတွေတွေ့ရလို့ရှိရင်လည်းအလယ်လခံစားမှုပေါ့လေခံစားမှုကောင်းတယ်လည်းဟုတ်ဘူးကောင်းမှုလည်းမဟုတ်ဘူးလေကြားခံစားမှုဒါတွေပေါ့အများအားဖြင့်တော့ကောင်းခံစားမှုနဲ့မကောင်းခံစားမှုဒါတွေပဲထင်ရှားတာပါပဲအဲ့ဒီခံမျိုးကနံပါတ်ဆရာကမြင်သိစိတ်မြင်တွေ့သဘောမြင်ခံစားသဘောအဲ့ဒါကြီးက နတ်တရားတွေလို့ခေါ်ပါတယ်။ပေါင်းလိုက်တဲ့အခါကျတော့မရှိကြည်တတ်တဲ့အရှင်းရောင်ကယုတ်မြည်တိတာမြည်တွေ့တာမြည်ခံစားတာကနာလို့သဘောတူပေါင်းလိုက်လို့ရှိရင်ယုတ်နဲ့တာဒီနှမျိုးပဲရှိပါတယ်ဒီမှာအဲ့ဒီမြင်တဲ့ခိုက်တာမှာဒီယုတ်နာနှစ်ပါးသိသွားအောင်လို့ ဒီကရှုမှဒီကယုံနာခိစုပါအမှန်တရားရှုမှတ်ပါတဲ့ညီလိုက်အခိုက်တမှာခိစုပါစစဒီယုံနာတရားတွေဒီအောင်ဘုလိုသတိပဋ္ဌာန်ကြီးရှုပါလို့ဒါပြောတာပေါ့အဲဒီ၃မျိုးတို့ဟာသူသဘောသူဆောင်းနေတာမဟုတ်လို့သူသဘောသူဆောင်းနေတယ်သူသဘောတိုင်းရှိနေတာမဟုတ်လို့ ပါဠိလိုဓာတုလို့ခေါ်ပါတယ်။ဘာလို့တော့ဓာတ်လို့ခေါ်တာပေါ့။သဘောဆိုသူသဘောတိုက်ရှိတာမဟုတ်လို့။မရှိခြေတတ်ကတော့အစင်းရောင်တွေကိုသူကလက်ခံတတ်တဲ့သဘောဝရှိတယ်သူကတော့အခန္ဓာခေါ်ပါတယ်ဒီမှာ။အစင်းရောင်တွေဒီမျက်စိကြမှာလာပြီးတော့တက်ခတ်ပေါ်လာတာ။လက်ခံတတ်တဲ့သဘောဝ။ အဲဒီအစင်းရောင်တွေကတော့အဲဒီအကြည့်တိုင်းမှာလာပြီးတော့တိုက်ခတ်တဲ့သဘာဝပေါ်လေဓာတုရှိတယ်ဒီမှာသူအတိုက်တလို့ခေါ်ရတယ်အတိုက်တကအခန္ဓာကိုလာပြီးတော့တိုက်ခတ်ပေါ်ပြီဆိုလို့ရှိရင်ဤတိတာမြင်တွေ့တာမြင်ခံစားတာအပွင့်တက်ဆိုတာဖြစ်လာတော့ပါပဲဒီမှာဒီတဲ့သဘောလည်းဒီသဘောသူဆောင်းနေတာဒီတဲ့သဘော တွေ့ကြည့်တဲ့သဘောလည်းသူသဘောသူဆောင်နေတာပဲခံစားတဲ့သဘောလည်းသူသဘောသူဆောင်နေတာသူ့သဘာဝကြီးအတိုင်းရှိနေတာဟုတ်လားသူသဘောသူဆောင်ပြီးတော့ဖြစ်နေကြတာပဲအဲဒါဓာတ်တွေခေါ်ပါတယ်သူကတော့ခန္ဓာဒိုက်တာအပွင့်တဆိုတာဘာလို့ဒီလိုတုံးထားပါလဲဓာတ်တွေရှားပါတယ်သူကတော့ဥပမာအဖြစ်သုရိယကန္တခေါ်တဲ့ နေလန်းကြောက်ပါလေနေအောင်ရှိတွေးလိုက်လို့ရှိရင်နီးဖြစ်စေတဲ့ကြောက်တမျိုးပါလေဒါပေမဲ့သူရှိတဲ့တဲ့ကတော့မီးမဖြစ်ပါဘူးနေအောင်ရှိထွက်ပြီးတော့အဲ့ဒီမကနီဖိုင်းပါလေသူအောက်တဲ့ကလောင်စာစက်ကူလီထားနေရောက်ကအဲ့ဒါလေးပြထားပြီဆိုလို့ရှိရင်နေရောက်ကသူက စုစည်းပြီးတော့ယူလိုက်တော့အားကောင်းသွားတယ်အဲဒီမမလူကဖြတ်ပြီးတဲ့ဖြတ်ပြီးတော့သွားတဲ့အဘူတဟာအားကောင်းတယ်ဆိုတော့ခုနမမလူကဒီအဘူတကိုခံယူလိုက်တယ်အဘူတကအဲဒီမှာသွားပြီးတော့ဖြတ်တန်းသွားတယ်အောက်ကလောင်ဆောင်သွားပြီးတော့ထိတယ် ပြေးပြီးမိဘလေးဖြစ်လာပြီးတော့လောင်းလာတယ်အခန္ဓာအတိတ်တဖွင့်တတ်ဆိုတာပေါ့လေအခန္ဓာအတိတ်တပြီးခိုးလေးထွက်ပြီးတော့မီးအောင်ပွင့်လာတော့ပွင့်တတ်ဆိုတာအဲဒီတသုံးမျိုးပေါင်းစပ်ပြီးတော့ဖြစ်နေတာထိရှားသလိုထို့အတူမြင်တဲ့ခိုက်တာမှလည်းပဲအခန္ဓာကတစ်မျိုးအတိတ်ကတစ်မျိုး သူတကတမျိုးပေါ်လေဒီမှာဓာတ်တီပေါင်းဆက်ပြီးတော့ဖြစ်နေတာအဲဒါလေးကြီးသာသဘောလေးနဲ့နားလည်ထားပါလေလုံးစာစစ်ခုလေးမီးဆွဲလောင်နေတာကိုတွေ့လို့ရှိရင်စစ်ခုမီးလောင်တယ်လို့ဒီလိုဆိုရမှာပါပဲဒီမီးဘယ်လာတယ်လဲဆိုလို့ရှိရင် ရှိကိုကြီးတတ်တတ်ထားကြည့်လို့ရှိရင်ဘုရားမီးလာမလဲဘုရားမလာလားမမလူကြီးတက်တက်ပေါ့လေသူကြီးထားကြည့်တော့ဘုရားမီးလာမလဲဘုရားမမလာနိုင်ဘူးလျောင်ကြီးတက်တက်ရှိနေတယ်လျောင်ကြောက်မှရှိနေတယ်အမိုက်ကြီးမီးလောင်မမလောင်ပဲအဲတခုနဲ့တခုဖုတ်တိုက်တဲ့ခါကျမှပဲမီးလောင်စားဖြစ်လာတာပဲဒီမှာလာမီးတွေလောင်လာတာပဲ ဒီတော့လျောင်ချီတက်တက်ကလည်းမီးမဖြစ်စေဘူးနေဘူးအောက်မှာမှဘလူးဖာပြီးတော့ပြပြီးတော့အဲ့ဒီနေချီနေရောင်ကမှဘလူးရည်ကြီးဖြတ်ပြီးတော့အောက်ကလောင်စာရှိလို့ဟောတာပဲဆိုလိုတာကတော့မှဘလူးနဲ့လျောင်ချီကပူပေါင်းလိုက်တဲ့အခါမှာအခါတည်းအတိုက်တာပူပေါင်းလိုက်တဲ့အခါမှာစက္ကူမှာ အပွင့်တပေါ်လီမိဖြစ်လာတယ်ဆိုတာပေါ့လေအကြောင်းပေါင်းစုံညီညွတ်မှဖြစ်တဲ့ယုံနာတရားတွေဆိုတာသိစေခြင်းလို့ဒီဥပမာလေးထည့်ရတာပါရံမိကြီးတွေကြည့်ကြအောင်ဆိုပြီးချက်ပြီးချက်အိမ်မှာလည်းပဲတောက်မှာရံတွေတုတ်လိမ့်ထားတယ် အင်းကြီးဆံမှာလည်းပဲရန်နေစုထားတယ်အင်းကြီးတက်တက်နေလို့ကတော့မီးမလာဘူးမီးဆံကြီးတက်တက်နေလို့လည်းပဲဖယ်မီးရမှာမလာဘူးဒါတော့မီးကရန်ကိုအဆံကရန်နဲ့ထက်ကလေးထိကလေးတဲ့အခါကျတော့ရှဲလေဆိုမီးလေးပွင့်လာတာဒီမီးလေးဟာမီးကြီးဆံကလာတယ်လို့ပြောเสียပါပဲ သိကြည့်တတ်တဲ့ထမ်းကြည့်တော့မလားဘယ်ရမီးလာမလဲဘယ်မှမလာဘူးဟိုရမ်းရမ်းကြီးထိခက်လက်တဲ့အခါမှာအခါတော့မှအတိုက်တာထိခက်လက်တဲ့အခါမှာရှဲကလေးဆိုမီးပွင့်လာတယ်ဒီမှာဒီမှာလက်တဲ့ရှာကြည့်လို့ရှိရင်ဒီသုံးမျိုးဟောလက်တဲ့ခန္ဓာတိုက်တာပွင့်တာကြောင်းနေပေါင်းစုံပြီးတော့ဖြစ်တဲ့မိပါဆိုတာထင်ရှားတယ် အခန္ဓာယဟန်ပါရှိရှင်လားမဟုတ်ဘူးတသဘာဝပဲသူကမိဆာယဟန်လည်းပဲဒါလည်းပါရှိရှင်လားသူကသူရှိနေတာပဲမိလေးဖြစ်လာတာလည်းဘုရားကြောင့်လို့ပါရှိရှင်တူကမိဖြစ်စေလို့ပါရှိလို့လားမဟုတ်ဘူးခန္ဓာနဲ့တိုက်တာပူပေါင်းလို့ဒီဒီမိလေးဖြစ်လာတာလည်း ခန္ဓာနဲ့တိုက်တာမဆုံးဘူးဆိုလို့ရှိရင်ဖန်ဆင်းရင်မောရာနဲ့ထောင်နဲ့တောင်းနဲ့ရှိပြီးတော့ဖန်ဆင်းလည်းမပြီးရမလားပါဘူးဒီအကြောင်းတစ်ခုပေါင်းစုံပြီဆိုလို့ရှိရင်မိတော့ဖြစ်လာရဲ့ဟာကိုခုနဒါဝရထောင်နဲ့တောင်းနဲ့ရဒါနဲ့ပေါ့ဒါနဲ့ချီပြီးတော့ပြီးမတော့စီတယ်လည်းတားလို့မရပါဘူးဒီတော့ဒီကိစ္စမှာ concession နဲ့ပတ်သက်ဖို့ဆိုတော့ဘုရားဓသဘာဝကြီးပဲဆိုတော့နားလည်ထားနေရပါတယ်အဲတော့မြင်တဲ့ခိုက်ထမှာခန္ဓာတိုက်တာဖွင့်တာသူသဘောတိုက်သူဆောင်းနေတာသူသဘောတိုက်သူရှိနေတဲ့ရုပ်တဲ့လန္တရုပ်သဘောလန္တဘောကြီးတည်ကျင်လို့ရှိအဲတည်စီရတယ်ပဲတည်ပေါ်ရတယ်ပဲအဲ့ဒါတွေရောအတိပူရစီတည်ကြည်လို့ရှိရင်တော့အဲ့ဒါကြီးရှုမှတ်ရတာပဲ ရှိမတဲ့ခါတော့ဒီဟာအခန္ဓာပဲဒါအထိုက်တာပဲဒါအကွန့်တာပဲလို့ဒီလိုတော့သွားသူကိုရင်ခွဲကြည့်လို့တော့မရဘူးအပေါင်းနဲ့ကြည့်ရမှာပဲအဲ့ဒီဓာတ်သုံးမျိုးပေါင်းစပ်ပြီးတော့ဖြစ်သွားတာကိုပဲလောကဝါဒအရမြင်ဒီမြင်တယ်လို့ခေါ်တာပါပဲအခြားဘာသာလည်းပဲအခြားဘာသာလိုက်ရှိရင်ဒီလိုခေါ်မှာပါပဲမှတ်တဲ့အခါမှာတော့အဲ့လိုအပေါင်းလိုက်ပဲ ကျင်တယ်မြင်တယ်ဒီလိုပေါင်းနေမှရမှာပါပဲခုမှဗာနဲ့လူလဲဆိုတော့သူတယောက်ကိုသိကြည့်မျက်နှာပိုင်းဟာသိအရေးကြီးတယ်သူမျက်နှာနဲ့ကိုယ်မျက်နှာတဲ့တယ်ကိုလောကနေကြည့်လို့ရှိရင်မျက်နှာမမြင်ဘူးဘေးကနေကြည့်တယ်မျက်နှာအပြည့်စုံမမြင်ဘူးတဲ့တဲ့ကြည့်မှသူမျက်နှာနဲ့ကိုယ်မျက်နှာတကားတော့ရှေ့ရှုတဲ့တဲ့ဖြစ်နေပါအဲတဲ့တဲ့ဖြစ်နေလို့ရှိရင်ပထမဆုံး အပေါင်းလိုက်မျက်နှာကြီးကိုခြုံကြည့်ရပါတယ်ဆက်ပြီးတော့စိုက်ကြည့်ရလို့ရှိရင်ခုနနဖူးစီရောက်သွားနဖူးဒီပေါ့ပါးစီရောက်သွားပါးဒီပေါ့မျက်လုံးစီရောက်သွားမျက်လုံးဒီပေါ့မျက်ခုံးစီရောက်သွားမျက်ခုံးဒီနာသာစီရောက်သွားနှာနာဒီပေါ့မေးစီစီရောက်သွားမေးစီဒီပေါ့အပေါင်းလိုက်ကြည့်ရနေပြီးတော့ထင်ရှားရထင်ရှားရစိတ်ညွတ်ရပေါ့လေအဲ့ဒါဒီကြည့်သွားတာပဲ အဲ့လိုသဘောမျိုးနဲ့လောက်ရတယ်ဆိုတာပေါ့လေစာသဘောရအဲ့လိုနားလည်ထားပါလေအခုမြင်ရင်မြင်တယ်ဆိုတာပဲမှတ်နေရတယ်အဲ့ဒီသဘောလိုပါပဲတော့အဲ့ဒါတော့နောက်နေ့ကျမှအခြားခြားဒွါရဖြစ်ပုံခန္ဓာတိတ်တော့ဖွင့်တည်းရှုမှတ်ပုံလေးအသေးစိတ်ပြောပါမယ်ဒီနေ့ကတော့တဏှာကြီးနည်းနည်းကြော်တော့ဒီမှာပဲရချအောင်ဆို